သာသနာတော်တက်ခဲ့တဲ့2556ခုနှစ်ဘောဟာကောဇာတိကရ1384ခုနှစ်ဘုရဝတ္တန္တမူလရာတိဒုတိယဝါစုလာဇာရှိရနေယနေ့ရှင်နေဝသာသနာရိပ်တာတို့ဓမ္မတာမနာကုသိုလ်ဒုလာရောက်စီပူးကြတဲ့ဓမ္မမာမက တရားလိုလားကြတဲ့ယောဂီတော်ရှင်များကိုဘုန်းကြီးဓမ္မဒါနတရားလှူပေးလူမှန်ကတော့ဝါဇုလရာဒီရောက်တဲ့အတွက်သင်္ကန်းအလှူနဲ့ဆက်တဲ့တရားတော်ကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလှူပေးလူမှဖြစ်ပါဘုန်းကြီးတို့မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်မိသားစုများ ဝါဇုလရောက်ပြီဖြစ်တဲ့အတွက်ဗာသင်္ကန်းတွေလှူဒါန်းရတယ်ဝါဇုသင်္ကန်းတွေခရင်စာရမှာကြည်လိုက်မိတွေအထောင်လိုက်အကုန်လုံးဟာမြို့နယ်တိုင်းမြို့တိုင်းရွာတိုင်းအိမ်တိုင်းဝါဇုသင်္ကန်းတွေစက္ကလှူဒါန်းရတယ်ဝါဇုလရောက်တဲ့အတွက်ကြောင့်မို့ဝါဇုသင်္ကန်းလို့ဒီလိုခေါ်ကြတယ် မိမိတို့မွေးနေ့အနေအားဖြင့်လှူမယ်ဆိုရင်လည်းပဲမွေးနေ့အလှူသင်္ကန်းဗတ်သင်္ကန်းလေမွေးနေ့အလှူသင်္ကန်းကွယ်လွန်သွားတဲ့ပုဂ္ဂိုလ်များအတွက်ရည်မှန်းပြီးတော့လှူဒန်းမယ်ဆိုရင်အဲ့ဒီသင်္ကန်းဟာရည်မှန်းရည်စုသင်္ကန်းရည်စုပြီးတော့လှူတဲ့သင်္ကန်းကွယ်လွန်သွားတဲ့ပုဂ္ဂိုလ်ရည်စုပြီးတော့လှူတဲ့သင်္ကန်း မိမိတို့တန်ဟန်လေးရှင်ပြုတဲ့အခါကျတော့လူတန်းရတဲ့သင်္ကန်းကြရှင်ပြုအလူသင်္ကန်းယဟန်ကအလူသင်္ကန်းတရင်ဝါလာကျွတ်လို့တစောင်းမုံးလာရောက်ပြီဆိုတော့ပါသင်္ကန်းအဲအကုန်လုံးဟာသင်္ကန်းအလူပဲပါကိုလူတာသင်္ကန်းလူတန်းရတာဒါကြောင့်မို့ဒီသင်္ကန်းအလူကိုဘုန်းကြီးတို့ ရသော်ဗျာပွင့်တော်ပေါ်ပေါက်တော်မူသောအချိန်လုံးကဘုရားရှင်ကိုရောင်မြတ်ကြီးခွင့်ပြုတော်မူတဲ့သင်္ကန်းပန်သူကူလာစီဝရာဆိုတဲ့ပန်တကူသင်္ကန်းကိုမြတ်စွာဘုရားခွင့်ပြုတော်မူ၏။ဗာသင်္ကန်းကိုလည်း ပန္တကုသင်္ကန်းကိုခွင့်ပြုတော်မူတဲ့အတွက်လူတကာတကမာများသင်္ကန်းလှူခြင်းလို့လှူခွင့်ရပါမလားကဲသင်္ကန်းလူတစ်ခုဖြစ်ဖို့ရလွယ်သလားခဲရသလားဒါကြောင့်ဒုံလပါဇီဝရံတေထံအနေကသာသနာတဇံတံပါရုတံပါရုပဝိမုစံတိဒီဝတတိအနတဝံ ဒုံလဘအစီဝရံတေတံအနကံသာသနာတဇံကမ္ပါရုပ္ပဝိပ္ပတံပါရုပ္ပဝိမုစ္စံတိတိဝတတိအနာတဝံဇီဝရံဖန်ဝါရောင်လျံဝတ်တင်ကံတိဒုံလဘံကဘာဂတိတင်ချာတင်ချေကုံဆုံးပါလိလွန်စွာရနိုင်ကြလပါ၏ မြတ်စွာဘုရားလက်ထက်ကသံဃာတော်များသင်္ကန်းတထဲတထဲရဖို့အတွက်သံတကူသင်္ကန်းကောက်ယူပြီးဝဲရတာဆိုတော့ရဖို့ရလွယ်သလားခရင်သလားသိခရင်လားလူတွေစွန့်ပြစ်ထားလို့လမ်းဘေးအမိုက်ပုံသုတ်တန်သင်္ချိုင်းလူတွေမသုံးဆောင်တော့လို့အဝတ်တွေကိုစွန့်ပြစ်ထားတယ်လဝါတဝါသာတထွာသာတမိုက်သာ လက်နှလုံးသုံးလုံးစံစသည်ဖြင့်အဝတ်ကလေးတွေပြစ်ထားအဲ့ဒီပြစ်ထားတဲ့အဝတ်စုပ်ကလေးတွေကို ချုပ်စံပြီးစပ်ပြီးမှချုပ်ချုပ်ပြီးမှဆိုးဆိုးပြီးမှဝဲရတာဆိုတော့ဒီသင်္ကန်းတစ်ထည်ရဖို့တွေ့ပါမလားဗျာဒါကြောင့်မို့ဒီဝရံဖန်ဝါရောင်လျံဝတ်သင်္ကန်းသည်ဒုံလပံကဘာကတိတင်ချေတင်ချအကုန်ဆုံးပါလီလွန်စွာရနိုင်ကြလာပါ၏ တေတံလူပြည်နတ်ပြည်ဗြမပြည်ဝဲအထေဝမှန်သမျှတို့တဲ့နိုင်သမယထွလေးထွမြလာပါ၏သင်္ကန်းဟာအင်မတန်ကိုမွန်မြတ်တဲ့သင်္ကန်းလူပြည်မှာနတ်ပြည်မှာဗြမပြည်မှာအဝတ်အထည်အလုံးထဲမှာသင်္ကန်းဆိုတဲ့အဝတ်အထည်ဟာအမြတ်ဆုံးသင်္ကန်းပဲတဲ့အမြတ်ဆုံးပဲ ဒါကြောင့်စေဝရံသင်္ကန်းသည်အနေကံမြည်သည့်ယရဏနှင့်ပင်နိုင်နိုင်အတိုင်းမတိအောင်အဖို့ထိုက်တန်လှပါ၏ဘင်းယရဏနဲ့ပဲလှိုင်းလိုက်နှိုင်းနှိုင်းဟောဒီသင်္ကန်းဆိုတဲ့ယရဏအမတန်ကိုအဖို့ထိုက်တန်နေသာသနာတဇံတွေ့ခဲ့လှစွာသာသနာတစိအောင်ဟိအောင်လံမှန်ကြီးမှန်လာပါ၏ သင်္ကန်းဟာသာသနာသာသနာတော်ရဲ့အောင်လံတစ်ခုပဲသင်္ကန်းဟာသာသနာတော်ရဲ့ပါလေအောင်လံတစ်ခုကြီးတယ်ဘုန်းကြီးတို့ဟိုမြတ်စွာဘုရားမပွင့်မီအချိန်မြတ်စွာဘုရားရဲ့သာသနာပေါ်နောက်ပိုင်းပေါ်အဲ့ဒီအချိန်ခါကာလတုန်းကရွာကြီးတရွာမှာကျောင်းတိုက်ကြီးတစ်တိုက်ရှိတယ်အဲ့ဒီကျောင်းတိုက်ကြီးသံဃာအားလည်း900လောက်ရှိတယ် စောစောကပြောတယ်လို့ပဲသင်္ကန်းအင်မတန်မှဆင်းရဲနွမ်းပါရွာနဲ့တန်ခါနဲ့မမျှဘူးပေါ့အဲ့ဒီမှာဆင်းရဲသူလေးတယောက်ဟာသူတပန်းအိမ်မှာဆံဖို့မောင်းထောင်းအလုပ်နဲ့လုပ်ပြီးတော့အဲ့ဒီမှာပိတ်ပိုင်းစာလေးတစ်စာရလာတဲ့အခါကျတော့ငါတော့ဒီပိတ်ပိုင်းစာလေးကိုငါမဝတ်တော့ဘူးဝါဥပချိကာကာလရောက်ပြီဖြစ်တဲ့အတွင်းတန်ခါတော်များကိုငါဝါစုတင်ငန်းအဖြစ်နဲ့စက္ကန့်မင်း မသင်္ကန်းဖြစ်တယ်လေအဲဒီမှာသွားကံကြွလာတဲ့တန်ခါကိုတန်ခိကပုဂ္ဂလိကမလူဘူးတန်ခိကဘယ်လိုလူလိုက်တာလဲတန်ခိကအလူဖြစ်နေလူတန်းလိုက်တယ်အဲဒီလူတန်းလိုက်တဲ့အခါဒီတန်ခါတော်လေးကလည်းပဲအလူခံပြီးတော့ကြောင်းတဲ့ရောက်တဲ့အခါတန်ခါမထေရကြီးထံမှာသွားပြီးတော့အဲဒီသင်္ကန်းလေးကိုပိတ်ပိုင်းစာလေးကိုဒီလို ရှောက်ထားပြီးတော့ဒီရွာထဲမှာ အမတန်ဆင်းရဲတဲ့ကလေးမလေးသူတော်ဘာအိမ်မှာစမ်းဖို့မောင်းထောင်ထင်ခွဲရေခတ်အဲဒီလိုလောက်ကန်ပြီးပြီးတော့မှရလာတဲ့အဝတ်ထည်လေးကိုသူမဝတ်ဖင်းနဲ့ကျောင်းတိုက်တန်ဃာတော်များကိုတန်ခိကံအဖြစ်နဲ့ဒီဝါစုတင်ကလူတန်းလိုက်ပါတယ်ဗျာဆိုတော့မှအဲဒီအဝတ်ထည်လေးကိုတခါနဲ့ချုပ်ဆက်ဆိုးပြီးတော့တင်ကန်းအဖြစ်နဲ့ဆိုးဆုပ်ပြီးတဲ့အခါတလောက်ခက်ခက်ခဲခဲ ပင်ပင်ပန်းပန်းသူရှာပွေလို့ရတဲ့ဒီဝတ်ထည်လေးကိုမုံဝဖင်းနဲ့သင်္ကန်းအဖြစ်နဲ့လူတန်းနေမိမိတို့လည်းပဲဒီအတိုင်းနဲ့တော့ဒီသင်္ကန်းကိုမဝတ်ကြစုံနဲ့အဲဒီတော့တန်ဃာကိုတခါလဲစုဝေးပြီးတော့ဒီသင်္ကန်းကိုဝတ်ယုံပြီးတော့ဘယ်နှရဲ့အတွင်းကိုရဟန္တာဖြစ်အောင် အားထုတ်မလဲတရားရအောင်အားထုတ်မလဲတန်ဃာမထေရကြီးကမြင်းတဲ့အခါကာလကြတော့မှတတိတော်ဟာ 10ရက်အာထုပ္ပမယ်တပိတော်ကတော့ဖြင့်9ရက်အာထုပ္ပမယ်တပိတော်က9ရက်အာထုပ္ပမယ်တပိတော်က3ရက်အာထုပ္ပမယ်တပိတော်က2ရက်တပိတော်က1ရက်နဲ့အဲ့ဒီမှာအဲ့ဒီနောက်ပိုင်းတပိတော်ဟာတဏှာကြီးတပိတော်ဟာတထိုင်စသည်ဖြင့်ရှောက်ထားပြီးတော့မှဒီသင်္ကန်းကိုဝေယုံနေခါကြတော့မှအချင်းအနည်းဆုံးပုဂ္ဂိုလ်ကိုမထေကြီးကပေးလိုက်တာပေးလိုက်တဲ့အခါမှာအဲ့ဒီပုဂ္ဂိုလ်ကလည်း သူပြောတဲ့အတိုင်းနဲ့အချိန်ပိုင်းလေးအတွင်းမှာတရားကြီးရှုပွားအားထုတ်လိုက်တာယဟန်ကိလေသာအသောကုန်ကယဟန်သာဖြစ်နောက်တစ်ပါးဒီလိုဝက်ပြီးအားထုတ်နောက်တစ်ပါးဝက်ပြီးအားထုတ်နောက်တစ်ပါးဝက်ပြီးအားထုတ်အားထုတ်လိုက်တာအဲ့ဒီကြောင်းတဲ့ကြီးမှာယဟန်တို့ဘယ်နှပါးရှိတာလဲအဲ့ဒီ900ဇလုံးသတင်းဝါလာကျွတ်ပြီဆိုတာနဲ့ပဲကိလေသာအသောကုန်ကယဟန်သာဖြစ်သွားတာရဟန်း900ဝတ်ထားတဲ့သင်္ကန်းဆိုတော့လည်းအယောင်အသင်းရှိပါဦးမလား ဘာမှမရှိပါဘူးတရားကိုဆင်းရလဲတခါရင်မြစ်ပေးနေပြီအဲ့လိုမြစ်ပေးနေပြီဆိုတော့တရားဝါနာကျွတ်တဲ့အခါယဟန်တော်များတန်ခါပဝရဏပွဲကျင့်ပါဘာပွဲကျင့်ပါလဲအေးတန်ခါပဝရဏပွဲကျင့်ပါတဲ့အခါကြတော့မှအဲ့ဒီပဝရဏပွဲကြီးကျင့်ပါတဲ့အခါဒီရွာကြီးကိုအုပ်ချုပ်တဲ့တခါအကြီးအကဲဖြစ်တဲ့ပုဂ္ဂိုလ်ကြီးကိုယ်တိုင်တက်ရောက်ပြီးတော့ဖူးမြော်ကြီးညိုမယ်ပေါ့အဲ့ဒီမှာ မန္တကနာရီတန်စာရီဆင်ရတာကြောင်းကြီးအဲ့လိုတန်စာဆင်တဲ့အခါမှာကြောင်းရဲ့ထိတ်မန္တဥမာဟောဒီသင်္ကန်းကြီးကိုတခါလေအလံအဖြစ်နဲ့စိုက်ထူလိုက်တာတန်ဃာတော်တွေကတန်ဃာတော်တွေကဒီသင်္ကန်းကြီးကိုအလံအဖြစ်နဲ့စိုက်ထူလိုက်တဲ့အခါကျတော့မှအဲ့ဒီမှာဘုရားအကြီးကဲဖြစ်တဲ့ပုဂ္ဂိုလ်တွေလာတဲ့အခါသင်တော်ကြီးကြီးခမ်းနားတဲ့အင်မတန်တင့်တယ်လှပတဲ့မန္တကြီး ဆောက်ထားပြီးတော့ရှေ့ဆုံးကမတင့်တယ်တဲ့ဒီအဝတ်ထည်ကြီးကိုဘာကြောင့်ဒီလိုအလံတစ်ခုအလံအဖြစ်နဲ့စိုက်ထူရတယ်တန်ခါမထေကြီးမေးတဲ့အခါကျတော့မှအဲဒီမှာတန်ခါမထေကြီးကဒီသင်္ကန်းဟာတန်မြင်ရသင်္ကန်းမဟုတ်ဘူးဟောဒီသင်္ကန်းကိုဝတ်ယုံပြီးတော့ဒီနှစ်တဝါတွင်လုံးအားထုတ်ကြတာဟောဒီယဟန်900သလုံးကိလေသာအသောကုန်ကယဟန်သာဖြစ်တဲ့ကြောင့် ဒီသင်္ကန်းဟာသာသနာတော်ရဲ့အောင်လံတကွန်ပဲသာသနာရဲ့ပါတယ်လေဒီဒါကြောင့်သာသနာတော်ရဲ့အောင်လံတကွန်ဟာဒီသင်္ကန်းဟာသာသနာတော်ရဲ့အောင်လံတကွန်ဖြစ်တဲ့အတွက်ယရဏာတွေနဲ့ဘေယရဏာနဲ့ရှင်ရှင်ဒီသင်္ကန်းတော့အဖို့ထိုက်တန်တာမရှိဘူးဒါကြောင့်ဇေဝရံသင်္ကန်းဒီအ내ကံမြည်သည့်ယရဏာနေသည်နိုင်နိုင်အတိုင်းမသိအောင်အဖို့ထိုက်တန်လာပါပြီ သာသနာတဇံတွေ့ခဲ့လားစွာသာသနာတစိတ်အောင်ဟိတ်အောင်လမှန်ကြီးမှန်လာပါ၏တထိုကြုံငယ်စွာမှန်ထိုအဖို့တန်၍အောင်လတကွန်ကြီးဖြစ်သောသင်္ကန်းကိုပါရုပပါရုပိတဝါနာဝွယုံဆင်မြန်းတော်မူကြကုန်၍သူမိမိတို့ဝါစုဥသင်္ကန်းနေစုရညာတို့ရှိရင်

တေဝတတိသုံးပါးဝဝေကယုခွေကြီးထဲမှာဝိမု ക്ത န်တိထွက်ချင်းကြီးထွက်မြောက်၍နိဗ္ဗာန်သို့ဆက်ရောက်တော်မူကြလေကုန်တည်းဒါကြောင့်ဘုန်းကြီးတို့ယောဂီများသင်္ကန်းအတူဟာအခြားအခြားအဝတ်အခြေတွေလူတန်းတန်းထက်ပိုပြီးတော့မမြတ်ဘူးလားနော်။ သင်္ကန်းအလူဟာအမြတ်ဆုံးအလူတဲ့ဒီသင်္ကန်းကိုလှူဒန်းခွင့်ရဖို့ဆိုတာဘုန်းကြီးတို့ဘုသူကျေးဇူးလေဆိုရင်ဆရာဇီဝကရဲ့ကျေးဇူးဘုသူကျေးဇူးပါလိမ့်မယ်မြတ်စွာဘုရားလက်ထက်တော်ခန္ဓာနာတုံးကဘုရားရှင်လေးတဲ့ကသံဃာတော်ဒီကိုအမြဲတမ်းစေဝါကုသပြီးတော့ပေးနေတဲ့ဆရာကြီးဇီဝက အဲ့ဒီဆရာဇီဝကတဏိရောကစံပန္နကိုပြည်မှာရှိတဲ့သန္ဓပိဇောတမင်းကြီးဆိုတာရှိတယ်။ဗာမင်းကြီးတယ်လေ။သတ္တပိဇောတမင်းကြီးဟာတခါအင်မတန်ကြမ်းထမ်းအပျော်ကြမ်းအဆိုးကြမ်းအနေကြမ်းအစာကြမ်းအကုန်ကြမ်းကြမ်းဟူသည်များအကုန်လုံးပိုင်တယ် အဲ့ဒီသာနာပစ္စောတမင်းကြီးကအကုန်လုံးကြားတယ်။ကျမ်းညာထန်တမ်းတယ်။ဒါပေမဲ့သူ့ရဲ့အတိတ်ကံကသူ့မှာအင်မတန်မှလျင်မြန်နဲ့ရင်သုံးမျိုးရှိတယ်။ဆင်ရင်ရှိတယ်၊ငင်းရင်ရှိတယ်၊လူရင်ရှိတယ်။ဘသူနဲ့မှမတူလူဆိုရင်လည်းပဲသူများပြေးနိုင်တာတဲ့ဆယ်သလျင်မြန်အောင်ပြေးနိုင်တဲ့လူရင်ရှိတယ် မြင်းဆိုရင်လည်းပဲအခြားခြားမြင်းတွေထက်လျင်မြန်စွာပြေးနိုင်တဲ့ဆယ်သမကပြေးနိုင်တဲ့လျင်မြန်တဲ့ယင်ရှိတယ်။ဆင်းဆိုရင်လည်းအဲ့ဒီလိုပဲယင်သုံးမျိုးရှိတယ်အင်မတန်လျင်မြန်တဲ့ယင်ရှိဒီနေ့တော့ခါဒီသဏ္ဍပိသောတမင်းကြီးမကြမ်းပါဘူးမကြမ်းပါတော့သူ့ရဲ့နိုင်ငံတွင်းရှိတဲ့တမန်တော်ဒီကုတ္တကြဘယ်လိုမှကုတ္တလို့မရတော့ဆရာဇီဝကရဲ့ဂုံတရင်ကိုကြားတဲ့အခါရာဇဂျုံမြို့ဆရာဇီဝကကိုသွားပြီးတော့ဖြင့်ပြရ အဲဒီမှာဆရာဇီဝကလိုက်လာပြီးတော့စမ်းသပ်ဇာနပိဇောတမင်းကြီးကိုစမ်းသပ်ပြီးတော့ဘယ်နှလဲဆရာပျောက်ကင်းနိုင်မှာမလားပျောက်ကင်းပါလေအကြာကြီးကုသရမလားအကြာကြီးကုသဖို့မလိုပါဘူးရပိုင်းတွင်းပျောက်ကင်းနိုင်မှာကျွန်ုပ်တိုက်တဲ့ဆေးပေါ့ကျွန်ုပ်ညွှန်ကြားတဲ့ဆေးကိုသာအရှင်မင်းကြီးသုံးဆောင်လို့ရှိရင်ရပိုင်းတွင်းလေးမှာပဲပျောက်ကင်းပြီးတော့သွားနိုင်ပါလေ အဲ့ဒီမှာမင်းကြီးကဆရာတဲ့ဆရာကိုကြွတင်ပြီးတော့ပြောတတ်ခြင်းနဲ့ကျွန်တော်ဟာသောဘအနတ်ကိုမခံနိုင်ဘူးတဲ့သောဘပါတဲ့ဆေးကိုကျွန်တော်ကမတိုက်ပါနဲ့သူကဆရာကြီးဝကကလည်းပဲဝန်ခံပါတယ်မတိုက်ပါဘူးဇာနဇာနပိဇောတမင်းကြီးကသောဘပါတဲ့ဆေးကိုသာတိုက်ရင်လုံးဝသိခံမှာမဟုတ်ဘူးတရားမို့သောဘပါတဲ့ဆေးကိုမတိုက်ပါနဲ့ဆိုမတိုက်ဘူးကြားတယ် ဒါပေမဲ့လို့ဆရာဇီဝကစမ်းတက်ပြီးတော့ရှိတဲ့အခါမှာထောပမပါလို့ဒီယောဂပြောက်ကိုမပြောက်ထောပနဲ့ထောပပါတဲ့ဆေးကိုတိုင်းမှာပြောက်အဲ့ဒါကြတော့တိုးတော်လေးပဲခုဘုန်းကြီးတို့ဒီထောပအနံ့ကိုမပေါ်လာအောင်ဖုံးအုပ်ပြီးတော့ဆေးတွေစီရင်လို့မရဘူးလားကဲဘုန်းကြီးတို့အခုဒီမှာပြည်ပကလာတဲ့နိုင်ငံခြားကလာတဲ့စီထိုးစီတွေဆိုတာအင်မတန်ခမ်းလာတယ်ဝါစာကြည့်ပါလားခမ်းလိုက်တာမှလုံးနေတာဒါပေမဲ့အပေါ်က အချိုးစကားလေးပုတ်ထားလိုက်တဲ့ခါကျတော့ခါရတာရှိတော့ဒီလိုပေါ့အနံ့အသက်ကြောက်အောင်လေသူတို့လှုပ်ထားနိုင်အဲ့ဒီလိုပဲဆရာဇီဝကအဲ့ဒီလိုပညာရက်တွေအကုန်လုံးပြည့်စုံတယ်ဇန်နဲ့အဲ့ဒီထောဘကိုအနံ့မထွက်အောင်ဆိုပြီးတော့ဖုံးအုပ်ပြီးတော့အဲ့မှာဒီသန္တပိသုဒ္ဓမင်းကြီးကိုတိုက်တိုက်တဲ့အခါမှာလေသန္တပိသုဒ္ဓမင်းကြီးစီကသူကခွင့်ပန်ထားတယ်ဒီမြင်းရင်ကိုတုံးခွင့်ပေးပါ သူစေဝါးတွေရှားပြူရမှာဖြစ်တဲ့အတွက်သုံးခွင့်ပေးပါဆိုတော့သုံးခွင့်ပေးတယ်ဟိုကလည်းဒါနဲ့ဒီစေးတိုက်လိုက်လို့ရှိရင်ဒီစေးဟာတောက်ပြီးတာနဲ့သူမင်းမောပြီးအိပ်ကျော်သွားမယ်အိပ်ကျော်ပြီးတော့အိယာကနိုးပြီဆိုရင်သူဘယ်တော့ကြာကြာအိပ်မယ်အိပ်ပြီးရင်နိုးမယ်နိုးလာရင်ဒီစေးအပေါ်ရဲ့ဟာတွေအကုန်လုံးပြဲသွားမယ်ပြဲသွားပြီးတော့စေးရဲ့ထောပန်းနံထွက်လာဘုရားဟို ဓမ္မောင်များစားထားတဲ့ခါကျတော့နေ့လည်နေခင်ဓမ္မောင်စားပြီးနေ့လည်နေခင်လေကျင်နေတဲ့တဲ့ကဘာနဲ့တွေထွက်လာအကုန်ထွက်လာပဲဓမ္မောင်နဲ့အခုလက်ဒီတိုင်းပဲအဲ့ရနိုးတဲ့အခါသူအဲ့ရကနိုးပြီဆိုတဲ့အခါကျတော့ထောပနဲ့နေရထွက်ရောအဲ့ဒီမှာထောပနဲ့နေထွက်တဲ့အခါမှာဒီသန္တာပြေသောဓမ္မဒေါသတကြီးနဲ့ဒီဆရာကိုဖန်ခိုင်းမှာအချုပ်ထဲချတယ် အဲဒီမှာဆရာစီဝကကလည်းဒါကိုသိတဲ့အတွက်ငြင်းရင်ကိုပထမသုံးခွင့်ပြုတာတောင်းတာအဲဒီမှာဆေးတိုက်ပြီးတာနဲ့ကြိုင်နဲ့ထဲငြင်းလျင်မြန်နဲ့ငြင်းကိုစီးပြီးတော့ပြေးမိုင်မောင်းဘလောက်ပေါ့သူကသူ့ရဲ့ပြေးနှုံးကိုလည်းသူတွက်ပြီးတာမိုင်မောင်းဘလောက်ဆိုတော့အဲဒီမှာပြေးပြေးတဲ့အခါမှာကိုယ့်ရဲ့နိုင်ငံနေဆက်မရောက်သေးဘူးအနီးနားတော့ရောက်လာအဲဒီရောက်လာတဲ့အချိန်မှာသူခဏနားမယ်မြင်တယ်နားမယ် အဲ့ဒီအချိန်မှာဟိုကသဏ္ဍပိသောတမင်းကြီးမင်းမောနေရကနေတတိယတတိယလို့ဒီအနတ်ရတာနဲ့သူ့ကိုဖန်ခိုင်းတယ်ဖန်ခိုင်းရင်နောက်ကလူရင်နဲ့ဆင်ရင်နဲ့လိုက်မှာလက်ရင်ငါ့ကိုမှီးလာမယ်မှီရင်ငါဘယ်လိုလုပ်ရမလဲဆိုချူတင်ပြီးတော့စီရစီရင်ပြီးလားအဲ့ဒီမှာတခါတည်းနိုးလာတာနဲ့တပြိုင်နက်တည်းထောပနံရတော့ဒေါသထွက်ပြီးတော့အဲ့ဒီမှာဒီဆေးဆရာကိုဖမ်းဆိုပြီးအတင်းဖမ်းခိုင်းတော့လိုက်ပြီးဖမ်းတာ ဟမ်လွတ်တဲ့ခံမှလည်းဆရာစီဘကကြွေးတာဆိုရင်ဘာမှမစားနဲ့တော့ဘာမှမတော့နဲ့တော့ဆိုတာမှားလိုက်တယ်ဆရာစီဘကကိုစိတ်ဆွမ်းလုံးအားကြီးတဲ့အတွက်ကြောင့်ကိုသူကြွေးတဲ့စာ သူပေးတဲ့ရည်နာမတော့နေနဲ့တော့ဆိုပြီးမှားလိုက်တယ်ဟိုကလည်းအမဝဒခံပြီးလိုက်ကမိသွားတော့မိသွားတော့ဒီကဆရာစီဘကကစောင်းပြီးတော့နေရင်ကနေကဲအတင်လဲမောလာပြီခဏခဏနားအောင်ပေါ့နားပြီးဟောတယ်မှာ ဖန်ကားဒီလေးစားပြီးတော့ရေလေးနဲ့အမောပန်းဖြေပါအောင်ပေါ့ဟိုကမတောက်မတောက်ဟိုကလိုက်လာတဲ့ပုဂ္ဂိုလ်ကမှားလိုက်တဲ့အတိုင်းမတောက်ဒါနဲ့ဆရာဇီဝကကသူကိုယ်တိုင်နဲ့ဖန်ကားဒီကိုယူပြီးစားစားပြီးရေလေးတောက်ယုံကြည်အောင်လေကျွန်တော်လည်းစားနေတယ်ပေါ့ဘာမှဖြစ်ဘူးပေါ့ယုံကြည်အောင်စားအဲ့ဒီကြတော့မှဟိုကယုံကြည်သွားတဲ့အခါအဲ့ဒီမှာဖန်ကားလေးကိုစားပါကျွန်ုပ်တောင်စားနေတာပဲဘာမှမဖြစ်ပါဘူးဖန်ကားလေးအမောပြေပါလေရေလေးတောက်လိုက်ရေတောင်ချိုသွားတယ်ပေါ့ ဒါနဲ့ဒီလိုဆိုရင်စားမယ်ဆိုတဲ့အခါကျတော့ဟိုကဆရာဇီဝကကဆေးများစီရင်ပြီးတော့လက်သေးကြားထဲမှာဆေးထည့်တာဟိုပုဂ္ဂိုလ်ကစားမယ်ဆိုတဲ့အခါကျတော့အဲ့ဒီမှာဖန်ကားလေးကိုလက်သေးနဲ့ဆိတ်လိုက်တာအဲ့ဆိတ်လိုက်တဲ့အခါဒီဆေးကဖန်ကားလေးရဲ့ဆေးပဝင်သွားပါသွားတဲ့အခါကျတော့ဟိုလိုက်လာတဲ့ဒီဆရာဇီဝကကိုဖမ်းဖို့လိုက်လာတဲ့ပုဂ္ဂိုလ်ဟာ ဖန်သာတိစားပြီးချက်ချင်းပဲမကြဘူးအဲ့ဒီမှာအိပ်ပျော်သွားတာမိမောပြန်အိပ်ပျော်တဲ့အချိန်မှာဆရာဇီဝကကတခါမျက်စီပြီးထွက်ပြေးတော့အဲ့ဒီမှာသူ့နိုင်ငံပြန်ရောက်သွားတာဒါပေမဲ့လို့ဟိုကသန္တာပိသောတာမင်းကြီးကခဏပဲဒေါသထွက်တာပါနောက်သူယောဂကြောက်သွားပြီဆိုတော့ခြေစူးတင်နေခြေစူးတင်တဲ့အတွက်ဆရာဇီဝကကိုအမတန်မုံမြတ်တဲ့သူတို့နိုင်ငံကထွက်တဲ့အဝတ်အထည်တွေချောပေးနှုတ်ပေးဆိုတဲ့အဝတ်အထည်တွေ ကောင်းမိမွန်မိဆိုတဲ့အဝတ်အထည်တွေကိုဆရာကိုပူဇော်တဲ့အနေအားဖြင့်သွားပြီးတော့ဆရာကိုပူဇော်တာအဲဒီကမှာဆရာဇီဝကကဒီလောက်ကောင်းမွန်တဲ့အဝတ်အထည်တွေတော့ငါမဝတ်တော့ဘူးဘုရားအမှုရှိတဲ့သံဃာတော်များကိုငါသင်္ကန်းအဖြစ်လှူဒန်းမယ်ပါပြည့်လှူမယ်သင်္ကန်းအဖြစ်လှူမယ်အမတန်ကောင်းလုံးလို့မုံမြတ်လုံးလို့ဟုတ်လားသူကိုယ်ကို အကောင်းဆုံးအမော်ဆုံး ဝတ်ထည်လေးပေးကြည့်ပါလားဒါလေးမှပဲပွင့်မှတက်နိုင်ရင်ဒါလေးနဲ့ဝတ်ပြီးတက်မယ်ဒီဝတ်စုံလေးကိုဝတ်မယ်ဒီရောင်လေးကိုဆင်မယ်ဒီဝတ်စုံလေးနဲ့ဆိုဒီဖဏနဲ့မှလိုင်းမယ်တွေ့ပြီအခုဆရာဇီဝကကတော့ကြည်စံတလောက်ကောင်းမွန်တဲ့အဝတ်ထည်ကိုငါမဝတ်တော့ဘူးရသော်များနေတကွာသံဃာတော်တွေကိုသင်္ကန်းဖြစ်လူမယ်တခါလဲရွယ်သို့တော့ဘုရားရှင်ကဒီကဟပတိကဇီဝရ ဒကာဒကမများလှူဒန်းတဲ့သင်္ကန်းကိုလှူဒန်းခွင့်ပြုသလားမပြုသေးဘူးလားမပြုသေးဘူးမပြုသေးတော့သူသင်္ကန်းလှူဒန်းခွင့်မရသေးဘူးသင်္ကန်းလှူဒန်းခွင့်ရဖို့အခွင့်အရေးကိုစောင့်ပြီးတော့ဒီနေ့ရသော်ဘုရားသမင်းတော်သားများခံပြီးမကြမ်းပါရသော်ဘုရားလည်းခန္ဓာကြီးရှိရောခန္ဓာဆင်းရဲတွေမကြုံရဘူးလားဒီစနေဒေါသဉာဏ်ခံပြီးမြတ်စွာဘုရားမကြမ်းမာတဲ့အခါဆရာဇီဝကကိုခေါ် ခေါ်ပြီးတော့မြတ်စွာဘုရားကိုစေဝါကုပါဒါပေမဲ့လို့ဆရာစေဝါကတစ်ပင်ဟူသည်များကဆေးတယ်ဆေးတယ်မယ်ဘာမှအခုဆရာတွေလို့ဆေးတွေပေါ်ဆက်နေရတာမဟုတ်ဘူးတစ်ပင်ပဲတစ်ရွက်ပဲတစ်မြစ်ပဲဒါပဲအဲတော့ရေကန်ထဲမှာပေါက်နေတဲ့အဲ့ဒီမှာကြာပွင့်ကိုခူးပြီးတော့အဲ့ဒီမှာကြာရဲ့ပွင့်ဖက်ကလေးတွေကိုယူပြီးတော့မြတ်စွာဘုရားကိုဒီပွင့်ဖက်ကလေးတွေကိုပဲရှုခိုင်းလိုက်တာ ဒါနဲ့ပဲသမင်းဒေါသတွေအကုန်လုံးပြောက်ပါယောဂတွေပျောက်ကင်းပါအဲဒီလိုပျောက်ကင်းသွားတဲ့အခါကျတော့မှဆရာကြီးဝကကမြတ်စွာဘုရားတပည့်တော်ကိုစုတခုတောင်းခွင့်ပြုပါဗျာစုတောင်းတယ်အဲဒီမှာတောင်းပါဆိုတော့ဘုရားရှင်နေတဲ့ကွာတန်ဃာတော်အရှင်များများကိုကဟပတိကဇီဝဒဆိုတဲ့တရားဓမ္မများ တရားတရားအလျောက်လူဒန်းနဲ့သင်္ကန်းကို အလှခံခွင့်လူဒန်းခွင့်အလှခံခွင့်ပြုတော်မူပါဗျာအဲဒီမှာမြတ်စွာဘုရားရှိရှိနောင်တော့နောင်တော်များဘုရားများခွင့်ပြုတော်မူခြင်းရှိသလားလို့ဆင်ခြင်တော်မူတဲ့အခါကျတော့အလုံးခွင့်ပြုတာကိုတွေ့တဲ့အတွက်ဆရာဇီဝကရဲ့တောင်းတဲ့စုကိုမြတ်စွာဘုရားခွင့်ပြုလိုက်တယ်အဲဒီခွင့်ပြုလိုက်တဲ့အခါကျတော့မှသူ့ သာဏပိဇောတမင်းကြီးကဆေဝါကုသလို့ပူဇော်လိုက်တဲ့မော်မြတ်တဲ့အဲ့ဒီအဝတ်အထည်တွေကိုမြတ်စွာဘုရားအာလေသင်္ကန်းဖြင့်တူတန်းနေသံဃာတော်အရှင်မများကိုလည်းပဲသင်္ကန်းဖြင့်တူတန်းတော်မူတယ်။ဒါဆရာဇီဝကရဲ့တောင်းတဲ့ဆုကြောင့်လူတကာရဲ့ဗမာပြည်သင်္ကန်းတူတန်းခွင့်မရဘူးလား။စောစောပိုင်းကပန်တုကူလဇီဝဒါဆို ပန့်တကူတင်ငန်းမယ်ခွင့်ပြုတယ်အားလုံးဟာပန့်တကူတင်ငန်းမယ်ကောက်ယူဝေးရအဲတော့တင်ငန်းတစ်ထည်ရဖို့ဆိုတာရှိပေါ့လက်ကလေးကိုလက်နှလုံးလောက်အဝတ်စားလေးတွေလက်ငါးလုံးလောက်အဝတ်စားလေးတွေတထွာလောက်အဝတ်စားလေးတွေဒါလေးတွေကောက်ယူပြီးမှချုပ်ဆက်ဝဲရတဲ့သင်္ကန်းဆိုတော့ဘယ်လွယ်မလဲသင်္ကန်းတစ်ထည်ရဖို့အခုဒီမှာတရားတော်များလူတန်းနဲ့သင်္ကန်းကိုလူခံခွင့်ရပြီဆိုတော့တန်ဃာတော်များသင်္ကန်းဖြင့်မချမ်းသာဘူးလားနော် ချမ်းသာသွားအဲ့ဒီအချိန်ကစပြီးတော့အခုတရားဓမ္မများမိမိရဲ့တရားတရားအလျောက်သံဃာတော်များကိုသင်္ကန်းလှူဒန်းခြင်းနဲ့ဆန္ဒရှိရင်သင်္ကန်းလှူလို့မရဘူးလား။ဩကိုမွေးမိလေးမို့ဆိုပြီးတော့တွားပြီးသင်္ကန်းလှူခြင်းနဲ့ဆိုရင်မွေးမိအလူသင်္ကန်းလှူလို့မရဘူးလားဗျာ။ရတယ်။အခုဝါဆိုခြင်းရောက်ပြန်တော့လေသံဃာတော်အရှင်များများမိုးရင်းချိန်ကာလ သင်္ကန်းလေးတစ်စုံနဲ့ဆိုရင်မိုးမြန်ဆူရွှဲသွားရင်ခက်လိမ့်မယ်အလဲအလေလေးဖြစ်အောင်ငါတို့ဝါဆိုတင်ဝါတွင်မှာသံဃာတော်များဝတ်ယုံပြီးတရားအားထုတ်နိုင်အောင် ပရိယတိစာဇာပေရီတင်အားပို့ချနိုင်အောင်ပฏิပတ်တိတရားဘာဝနာတွေကျင့်ကြံပွားများအားထုတ်နိုင်အောင်မိမိတို့လှူမယ်ဆိုပြီးဝါဆိုချိန်ကာကာလမှာဗာသင်္ကန်းတွေလှူကြတယ်ဝါဆိုသင်္ကန်းတွေလှူကြတာ ဝဋ္ဌရောဟောတိဝန္နရောကိန္ဒရသုတ်တံအဝတ်သင်္ကန်းကိုလှူဒန်းခြင်းဟာအဆင်းကိုလူရရောက်တဲ့ဘာကိုလူရရောက်တယ်အဆင်းကိုလူရရောက်တယ်ဒီအဝတ်သင်္ကန်းလူဒန်းခြင်းအားဖြင့်အဲ့ဒီပုဂ္ဂိုလ်ဟာအရင်စင်တင့်တယ်ခြင်းဆိုတဲ့အကျိုးတရားတွေရရှိသွားနိုင်တယ်ဒါကိုဘာကို တာရကလေးထောက်ပြီးပြောရမလဲဆိုရင်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကပုံမာတန်ဒီဆိုတာမရှိဘူးလား

ဒါတွေဝတ်ပြီးတော့တောင်ထိန်လက်ကပွဲကြီးပျော်ပွဲကြီးကျင်းပကြအဲ့ဒီမှာဒီကလေးမလေးကဒီတောင်ထိန်လက်ကပွဲတဲ့ညီကိုအဝတ်စားဒီလိုလှလှပပဝတ်ထည်လေးဝတ်ပြီးတော့ပျော်ပါခြင်းတယ်မိဘများတောင်းတယ်မိဘများမတတ်နိုင်ဘူးဘတို့စားရည်တောင်မှအနိုင်နိုင်ကွယ်တဲ့ဒီလိုအဝတ်ထည်တွေပဲဝတ်နိုင်မလဲသမီးရဲ့သမီးကလည်းဒီဝတ်ထည်ကိုပဲဝတ်ချင်တယ်ဆိုတော့ကဲဝတ်ချင်လို့ရှိရင်ဟိုးတောင်ပြန်တထေးထံမှာသွား သွားပြီးတော့အဲ့ဒီမှာကျွန်ခံပြီးလို့ရှိရင်သင်ဝင်ရလိမ့်မယ်အဲ့ဒီတတိထံသွားပြီးတောင်းကြီးဆိုတော့မှအဲ့ဒီမှာတတိထံသွားတောင်းတော့တတိကဒီတိုင်းမပေးနိုင်ဘူးတဲ့သင်၃နှစ်ကျွန်ခံနိုင်ရခံနိုင်တယ်ဒီဝတ်တွေရမယ်ဆိုခံမယ်ဆိုပြီးအဲ့မှာတတိအိမ်မှာ၃နှစ်ကျွန်ခံတယ်လုပ်ငန်းတွေကိုတာဝန်ဝတရားတွေကြည်ပြွန်တဲ့အတွက် မိမိရဲ့ဒီမှာလုပ်ငန်းရှင်ရဲ့အလိုက်ကိုတိပြီးတော့လုပ်တတ်တဲ့အတွင်းသုံးနှစ်ရှိအောင်မနေရဘူး။တစ်နှစ်ကျော်ကျော်အတွင်းလေးမှာပဲသူ့ကိုတထေးကတနာလို့ကဲရော့သင်ဟာဝတ္တရားကြည်တဲ့ပုဂ္ဂိုလ်ဖြစ်တယ်။သင်လိုချင်တဲ့အဝတ္တရော့ယူသွားကျွန်အဖြစ်မှလည်းလွတ်တယ်ဆိုပြီးလွတ်ပြလိုက်တယ်။အဲဒီအခါမှာဒီအဝတ္တလေးရသွားရသွားတဲ့အခါကျတော့ငါဒီအဝတ္တဝတ်မယ်။မဝတ်ခင် ငါတို့ဒီတိုင်းတော့ဝတ်လို့မဖြစ်ဘူးရေမိုးချိုးမယ်ဆိုပြီးတော့မျက်စိဆင်းပြီးတော့ရေချိုးနေတာအဲ့ဒီမှာရေချိုးနေတဲ့အချိန်မှာပဲပိဋကဗုဒ္ဓအရှင်မြတ်တပန်းဒီတိခက်တည့်ရွက်ဒီခန္ဓာကိုရစ်ပန်ပြီးတော့တိခက်တည့်ရွက်ဒီရစ်ပတ်ပြီးတော့မြေကမ်းဘေးကဖြတ်သွားအဲဒီလိုမြေကမ်းဘေးကဖြတ်သွားတဲ့ခံစားလိုက်ကြတော့ဒီဥမာဒန်ဒီအလောင်းဖြစ်တဲ့ဆင်းရဲသူအမျိုးသမီးလေးကမြင်တယ် မြင်တဲ့အခါဒီပုဂ္ဂိုလ်ဟာဒါယဟန်ပဲဖြစ်လိမ့်မယ်ထင်တယ်ဥပ္ပိကရုံနဲ့အဝတ်အထည်လည်းမပါဘူးသူ့မှာကြည်တန်းတင့်ရွတ်တိတ်ခက်တွေနဲ့ပဲအကုန်လုံးရက်ပတ်ပြီးတော့ຫນွေတွေနဲ့ရက်ပတ်ပြီးဝတ်တာဒီပုဂ္ဂိုလ်တခုတည်းများတွေလူရဲ့ယူလို့နဲ့တူတယ်ဆိုပြီးတော့အဲ့ဒီမှာဒီမထေနဲ့သွားတဲ့အခါမှာနောက်ကနေကြံစီစဉ်းစားရင်တော့ငါပါ ဒီဝတ်ထည်လေးဝတ်ပန်းတယ်လေးရဖို့အတွက်ငါသုံးနှစ်ကျွန်ခံပြီးဖို့ရခဲ့တယ်လွယ်လွယ်လေးရခဲ့တာမဟုတ်ဘူးမရှိလို့မလူမလူလို့မရှိငါမရှိလို့မလူခဲ့တာအခုမလူခဲ့တော့ငါမှမရှိဘူးအမြဲတမ်းကိုဆင်းရဲဒီအဝတ်ထည်လေးတွေငါသုံးနှစ်တောင်ကျွန်ခံရအဲ့ဒီတော့ဘာပဲဖြစ်ဖြစ်ငါဒီဝပန်းတယ်လေးကိုအကုန်မဝတ်ဘူးတပိုင်းပိုင်းပြီးတော့တပိုင်းကိုပဲဝတ်မယ်တပိုင်းကိုတော့ဖြင့် ဒီမထေကိုငါသင်္ကန်းဖြစ်နေလှူမယ်လို့အကြံစီဖြစ်ပြီးတော့အဲ့ဒီမှာရေချိုးရကနေကြပြကြရတဲ့သူ့ရဲ့အဝတ်ထည်လေးကိုမှပတ်ပြီးတော့အရှင်ဘုရားရတ်တော်မူပါရတ်တော်မူပါဆိုပြီးတော့ရှောင်းအဲ့ဒီမထေရတ်တော်မူတဲ့အခါကျတော့မှအရှင်ဘုရားတပည့်တော်အရှင်ဘုရားကိုသင်္ကန်းအဖြစ်ဒီမှာတပည့်တော်သုံးနှစ်တိုင်းတိုင်းကျွန်ခံလို့ရလာတဲ့ဝတ်တဲ့ဝတ်ပန်းတဲ့လေးကိုတဝက်လူတန်းလိုပါလေဗျာဆိုပြီးတဝက်ကိုဆုပ်ပြီးတော့ သင်္ကန်းအဖြစ်လူတန်းလိုက်တယ်အဲဒီလိုသင်္ကန်းအဖြစ်လူတန်းလိုက်တယ်ဆိုရင်လည်းဒီမထေရနည်းနည်းခြုံွယ်တဲ့အကွယ်လေးမှာသွားပြီးတော့ဒီဝပန်းတယ်လေးယူသွားမိမိရဲ့တစ်ခက်တစ်ရွက်တွေအကုန်လုံးဖယ်ရှင်းပြစ်ပြီးတော့သင်္ကန်းလေးကိုအောက်ပိုင်းကခါးကနေစီးပြီးတော့အစွန်းတစ်ဖက်ကိုပတ်လိုက်တယ်အစွန်းတစ်ဖက်ကိုတော့အပေါ်ပခုံးဘက်ကိုတင်ပြီးခြုံလိုက်တယ်အဲလိုသင်္ကန်း အောက်ပိုင်းကိုအစွန်းတစ်ဖက်ကိုပတ်ပြီးတော့အပေါ်ပိုင်းကိုအစွန်းတစ်ဖက်တောင်းအစွန်းကနေအပေါ်ကိုတင်လိုက်တဲ့အခါကျတော့သင်္ကန်းလေးရမ်းထားတဲ့သဘောလေးပေါ့အဲဒီမှာခြုံမဲကနေခြုံပြင်ဘေးကနေထွက်လာတဲ့အခါကျတော့မှအဲဒီခုသင်္ကန်းလှူတဲ့အုံမာဒမီလောင်းဖြစ်တဲ့အမျိုးသမီးလေးဟာဟောကြည်စမ်းပါဦးစိုးစိုးတုန်းကသင်္ကန်းမပါတော့ကတော့ဖြင့်ဘလို့မှအရေးအဆင်မကြည့်နဲ့မတင်တယ် ငန်တူတန်းနဲ့ဝပန်းတယ်လေးကိုသင်္ကားချင်းနဲ့ဝတ်လာတဲ့အခါတကယ့်ကိုနင်းနင်းကြီးထွက်လာသလိုပါပဲလားအရေးအချင်းကလေကြည်လင်တင့်တယ်ဒီကြီးညိုဝယ်ကောင်းလိုက်တာဟာဘုဖို့ရခြံထားတဲ့သင်အဝတ်ထည်လေးငါဘာလို့ဝတ်တော့မှလဲဒီဒီမထီကိုပဲငါသင်္ကားချင်းနဲ့လှူလိုက်မယ်ဆိုပြီးလှူလိုက်တယ်လှူပြီးတော့လည်းပဲဖြစ်လျာဘဝတိုင်းဘဝတိုင်းဟာအမျိုးသမီးရဲ့မှာတော့ဖြင့်သူ့လောက်လှတဲ့အမျိုးသမီးရဲ့လို့တယောက်မှ သူ့တဲ့တန်လွန်ပြီးနှံ့တဲ့ပုဂ္ဂိုလ်ရဲ့လို့မဖြစ်တရားစေနဲ့သူဟာမြင်မြင်သူမျိုးသားတွေအကုန်လုံးမြင်မြင်သူတွေဟာအကုန်လုံးငေးမလောက်ငေးမောလောက်တဲ့အနှံ့ဖန်ရှင်ဖြစ်ပါစေဆုတောင်းပြီးတော့သင်္ကန်းကိုတူတန်းလိုက်တာအဲ့ဒီဘဝကနေကွယ်လွန်သွားတာနောက်ကြတော့ပုံမှန်တန်ကြီးဖြစ်လာတာအဲ့တော့မြင်းနေသူအမျိုးသားတွေကတခါတည်းထမင်းမိဟင်းမိဖြစ်သွားတာဒါအရေးစင်းတက်လာတာဘာလူလဲလို့လဲ သင်္ကန်းလူပဲလို့ဝဋ္ထတော်ဟောတိဝန္နတော်တဲ့အဝတ်သင်္ကန်းလူတန်းလို့ရှိရင် အသင်းရည်တင့်နေခြင်းဆိုတဲ့အကျိုးတရားတွေရတာဒါရင်လားဆိုတော့ဘုန်းကြီးတို့ယောဂီများဒီသင်္ကန်းကိုလူတန်းခြင်းအပြင်အကျိုးရှင်မျိုးတောင်ရတာရှိတယ်ဒီအကျိုးရရှင်မျိုးရကြောင်းကိုဘုန်းကြီးတို့ဟိုမြတ်စွာဘုရားလက်ထက်ကတထေးတွေရှိတယ်လေ ဇောတိကတထေသတိနာတထေမင်တကတထေကာကောနာတထေစတဲ့တထေကြီးအမတန်မှသင်ရှားကြော်ကြတဲ့တထေကြီးတွေရှိတယ်အဲ့ဒီတဲကသတိလာဆိုတဲ့တထေမရှိဘူးလားအဲ့ဒီမှာသတိနာတထေဟာသူ့ရဲ့အိမ်နေရာတွေဆောက်ပြီးပြီဆိုတာနဲ့တပြိုင်တည်းတည်းသူ့ရဲ့အိမ်ဝင်းထဲမှာရွှေတောင်ကြီးတွေပေါက်တာဒါတွေပေါက်တာလေရှင်ရွှေတောင်ကြီးတွေပေါက်တာဒါတွေကိုစွန့်ပစ်ပြီးတော့ နောက်ဆုံးမြတ်စွာဘုရားရှင်ရဲ့သာသနာတော်ရဲ့ဝင်ရောက်ပြီးယဟန်ပြုယဟန်တရားကြီးကျင့်ပွားအားထုတ်လို့ယဟန်နာဖြစ်တယ်။အဲဒီယဟန်နာအရှင်မြတ်ဖြစ်တဲ့သတိနာမထေကနေပြီးတော့သူ့ရဲ့ဒီမှာသင်္ကန်းလှူဒန်းခဲ့တဲ့အတွက်ကြောင့်သူ့ရဲ့အရေးအဆင်းတွေဟာရွှေဆင်းတဲ့သူဝါဝင်းတဲ့အကြောင်းကိုသူကပြန်ပြီးတော့ဟောကြားပေးတာ။ဘုန်းကြီးတို့ဒီမှာမြတ်စွာဘုရားရဲ့တရားတော်တွေတရားရှင်ကိုရောမြတ်ကြီးဟောတဲ့တရားတော်တွေရှိတယ်။ မြတ်စွာဘုရားရှင်ရဲ့တပိသသံဃာတော်တွေဟောကြားတဲ့တရားတော်တွေရှိတယ်ယဟန်တော်တွေဘိက္ခုနီမတွေဟောကြားထားတဲ့တရားတော်တွေရှိတယ်အမျိုးစုံပေါ့ပြန်ပြန်ပြီးတော့မိမိတို့ရဲ့ဒီမှာနောက်ကျောင်းလေးတွေပြန်ပြန်ဟောတာလေးတွေရှိတယ်အဲဒီမှာသင်္ကန်းလူပြီဆိုရင်ဘုန်းကြီးတို့ယောဂီများရိုးရိုးသင်္ကန်းမယ်လူလူအကောင်းစားသင်္ကန်းမယ်လူလူရသော်ဘုရားကိုရွှေသင်္ကန်းမယ်လူလူပေါ့ပဂရိသင်္ကန်းမယ်လူလူသင်္ကန်းလူချင်းကြောင့်အကျိုးရှင်မျိုးရတဲ့အကျိုးဘယ်နှမျိုးရလဲ အကျိုးရှင်လို့ရတယ်ဆိုတဲ့အကြောင်းကိုဘုန်းကြီးတို့အဲ့ဒီသတိလမထေကနေပြီးတော့ငါရှင်တို့ခါလေးသင်္ကန်းလှူခဲ့တဲ့အတွက်ကြောင့်ဘဝများစွာတန်တရာတည်းမှာငါကျင်လေခဲ့ရပါလေတဲ့အဲ့လိုကျင်လေခဲ့ရတဲ့အခါမှာရရှိတဲ့ဘဝတိုင်းဘဝတိုင်းမှာငါလေးတဲ့သင်္ကန်းလှူရတဲ့အတွက်ကြောင့်ဟောဒီအကျိုးတွေဒီအကျိုးတွေရတယ်ဆိုတာကိုအဲ့ဒီမှာသတိလမထေကနေပြီးပြန်ပြီးဟောပြထားတယ် သုဝနာဝန္နောဝိရဇောသုဝနာဝန္နောဝိရဇောသဗ္ဗဘာသောပတဘဝံသနိဒဟောတိမေကတံဘဝေသန္တရာတောမမံဒုဒ္ဒတတသဟတာနိသေတာပိတာသလောဟိတာဒါရင်တိမတကေမရှံဒုဒ္ဒဒါနတိတံပလံအဲဒီမှာရှင်သတိလမထေရကနေပြီးတော့ပြန်ပြီးဟောပြထားတာ အဝေးဘဝများစွာတန်တရာတဲ့၌တန်တရာတော်ကျင့်တဲ့ကိစ္စပြေးသွား၍နေရစဉ်မမငါဤတဏ္ဍ၌ဒေါနဝေါနောသင်္ကန်းအလူကိုတူရန်ခဲ့ရခြင်းကြောင့်ရွှေစင်းကဲ့သို့ဝါဝင်းတဲ့အစင်းရှိခဲ့သည်ဟောမိဟောမိဘဝများစွာဖြစ်ခဲ့ရပါပြီ ရရှိတဲ့ဘဝတိုင်းဘဝတိုင်းမှာသူ့ရဲ့အသားအရည်တွေဟာရွှေစင်းလိုဝါဝင်းနေတယ်။ကိုဘုန်းကြီးတို့ဒီမှာမျက်မှောက်ဘဝမှာကြည့်ကြည့်လိုက်။ဘုန်းကြီးတို့ဒီမှာမြန်မာပြည်ထဲမှာကြည့်လိုက်အသားရည်အမျိုးစုံမရှိဘူးလား။တချို့ပုဂ္ဂိုလ်ရဲ့အသားရည်ဟာဖြူနေတယ်။တချို့ပုဂ္ဂိုလ်ရဲ့အသားရည်ဟာမင်းနေတယ်။တချို့ပုဂ္ဂိုလ်ရဲ့အသားရည်ဟာညိုးနေတယ်။တချို့ပုဂ္ဂိုလ်ရဲ့အသားရည်ဟာဝါဝင်းနေတယ် ဝါဝဲနေတယ်ဆိုတာရွှေဆင်းလိုဝါနေတာအဲ့ဒီလိုအသားအရင်မျိုးပိုင်ရှင်နေမရှိဘူးလားအမျိုးသားလေးလည်းရှိတာပဲအမျိုးသမီးလေးလည်းရှိတာတချို့ပုဂ္ဂိုလ်ရဲ့သားရည်တွေကဝါဝဲနေတာအဲ့ဒီလိုအခုသူဟာသင်္ကန်းလူတန်းရတဲ့အတွက်ကြောင့်မို့ဝုတ္တဝနာဝန္တော်သင်္ကန်းအလိုပေါ်လူတန်းငယ်ရခြင်းကြောင့်ရွှေဆင်းငယ်သောဝါဝင်းလည်းဆင်းရှိခဲ့သည်ဟောမိဘဝများစွာ ဖြစ်ခဲ့ရပါသည် ဝိရဇောမြူကျေးမြူကျေးအငြိအကျေးမြူမုံအငြိအကျေးကင်းသည်ဟောတိဟောမိဖြစ်ခဲ့ပါပြီသူရဲ့အရေးဆင်းထဲမှာဖုံမုံနေမြူမုံနေအငြိအကျေးတွေဘာမှမလူးမပြေခဲ့ဘူးတဲ့ဒီကျိုးတွေရတယ်တဲ့သင်္ကန်းတူတဲ့အတွက်ကြောင့်သဗ္ဗဗံသောအယောင်အဆင်းနှင်းတဲ့၍အယောင်အဆင်းလက်လက်ဝင်းဝင်းရှိသည်ဖြစ်၍ ပတဘဝခန္ဓာကိုယ်အတန်အရေးကတောက်ပပြီးတော့နေတတ်သည်ဟောမိဘဝမိဖြစ်ခဲ့ပါပေ၏ဘဝများစွာသူ့ရဲ့အရေးစင်းနေဟာရင်းရင်းသက်သက်ပေါ့အရေးစင်းနေဟာအရေးအစင်းကသူ့ရဲ့အစင်းကတောက်ပသူများနဲ့ရှင်လိုက်ရင်အစင်းကအင်မတန်မှတောက်ပတော့ဝင်ဝါနေတယ်အဲဒီလိုအရေးစင်းတယ်လေပြည့်စုံပြီးတော့ရခဲ့ပါတယ်တဲ့ ဒါရင်လားဆိုတော့တိနေတံနုညာပျော်ပြောင်းအတွေ့ကောင်း၍နေသည်ဟောတိဖြစ်ခဲ့ပါ၏သူရဲ့ခန္ဓာကိုယ်တစ်ကိုယ်လုံးဟာလည်းပဲဒီအဝတ်သင်္ကန်းကိုတူတန်းငဲတဲ့အတွေ့အကြုံကို သူများရဲ့ခန္ဓာကိုယ်နဲ့မတူဘူးတဲ့နုညံ့နေသူ့ရဲ့ခန္ဓာကိုယ်ကဘာဖြစ်တာလဲလဲနုညံ့ပျော်ပြောင်းအတွေ့ကောင်း၍နေသည်ဟောဒီဟောဒီဖြစ်ခဲ့ပါပြီ သူဟာရရှိတဲ့ဘုံအတိုင်းဘုံအတိုင်းမှာဒီအကျိုးကြီးရတယ်တဲ့ဒါရင်လားဆိုတော့ဒုဒ္ဒဒါနတသင်္ကန်းအလူကြီးဖလန်နောက်ထအကျိုးတရားတို့ဒီကဒုဒ္ဒဒုဒ္ဒတတံသဟတမိသအဝပေါင်းများစွာထေပေါင်းများစွာတို့ကိုလီဘဝမီလဘမီဘဝများစွာ ရခဲ့ပါပြီသူရရှိတဲ့ဘဝတိုင်းဘဝတိုင်းမှာ သင်္ကန်းလှူရတဲ့အတွက်ကြောင့်မို့အဝတ်အထည်တွေဟာဝတ်လို့မကုန်နိုင်တော့အောင်မဲတယ်အဝတ်အထည်တွေအများကြီးရတယ်လူကျင်တဲ့အဝတ်အထည်ကိုဘာမှခက်ခက်ခဲခဲကိုရှာဖွေကြရမလိုဘူးတဲ့အဝတ်အထည်အခုကြည့်ပေါ့တချို့ပုဂ္ဂိုလ်ကြီးကြိုးပြီးကောင်းလိုက်တာအဝတ်အထည်မြဲတာတွေမဟုတ်ဝတ်လို့မကုန်နိုင်ဝတ်လို့မကုန်နိုင်ဘူးအဝတ်အထည်တွေဟာသူများပေးတာလေလက်ဆောင်ပေးကြတာလေးလည်းအမျိုးမျိုးပဲအကြောင်းမျိုးမျိုးနဲ့ကိုယ့်စီကိုယ်အဝတ်အထည်တွေကလည်းအများကြီးပဲ ကိုယ့်ဟာကိုယ်သဘောကျလို့မြက်တယ်လို့ဝယ်တာလည်းရှိတယ်သူတော်ဘာကတက်ဆောင်ပေးတာလည်းရှိတယ်ဘုလို့ကိုမကုန်နိုင်တော့အောင်ဒါရင်လားဆိုတော့တိတာဘောငွေဆင်းခဲ့လို့ဖြိုဝင်းတော်ရောင်ရှိကုန်သောတိတာသံဝါဝင်းနဲ့ဆင်းရှိတဲ့ဝတ်ထေများကိုလည်းပဲလဘာမီဘဝများစွာရခဲ့ပါ၏နီလာသံညိုမောင်းတဲ့အဆင်းရှိတဲ့ဝတ်ထေကိုလည်းလဘာမီရရှိပါ၏ လောဟိတာသံနေသောစင်ရှိတဲ့အဝတ်ထည်ကိုလည်းလက်ပါမိရရှိခဲ့ပါပြီ။အဲလိုအယောင်ဆင်းအမျိုးစုံပေါ်နေတဲ့အယောင်ဆင်းလေးလည်းရခဲ့တယ်။ညီညိုအစရှိတဲ့မျိုးမောင်းတဲ့အရေးစင်းလေးလည်းပဲအဆင်းရှိတဲ့အယောင်တွေလည်းရခဲ့တယ်။ဖြူတဲ့အဆင်းရှိတဲ့အယောင်တွေလည်းရခဲ့တယ်။ဝါတဲ့အဆင်းရှိတဲ့အယောင်တွေအယောင်မျိုးစုံအဝတ်ထည်အမျိုးစုံကိုလည်းသူရရှိခဲ့တယ်။ဒါဘာကြောင့်လဲဆိုရင် သင်္ကန်းလှူတယ်လှူဒန်းခဲ့လို့ဘာလှူဒန်းခဲ့လို့လဲသင်္ကန်းလှူဒန်းခဲ့တဲ့အတွက်ကြောင့်မို့လည်းပဲအဝတ်အထည်တွေရှားပါးသလားပေါ်များသလားအလုံးအထည်တွေပေါ်များတယ်ရရှိတဲ့ဘဝတိုင်းဘဝတိုင်းသူ့ရဲ့အသားအရည်ဟာလည်းပဲရွှေရောင်ဆင်းခဲ့သို့ဝါဝင်းနဲ့အသားအရည်မရှိပေဘူးလားဝါဝင်းနဲ့အသားရည်ရတယ်ရတဲ့အသားရည်ကလည်းပဲကြမ်းချမ်းသလားနုညံ့သလားဗျာ လူညံ့နေဒါကြောင့်ရွှေရောင်အစင်းဖြူမြူကင်းစင်ကြယ်တာရည်ဝင်းဖန်နုညံ့လာရင်မြူမုံတွေကလည်းပဲကိုယ့်ရဲ့အသားရည်ပုံမှာဟိုခွန်ကြီးတို့အခုခွန်ကြီးတို့များအပြင်တွေထွက်လိုက်တွားလိုက်လာလိုက်လက်ကင်ပေါ်လေးနဲ့မျက်နှာလေးကိုပုတ်ကြည့်လိုက်ပါလားလက်ကင်ပေါ်လေးပါဖြစ်သွားမဲဒါမျက်နှာပေါ်မှာမြူမုံနေဖုံမုံနေတင်းနေတာ အခုဒီသင်္ကန်းလူတန်းနဲ့ကုသိုလ်ရှင်များမှာအဲ့ဒီလိုမြုံမုံနေဖုံမုံနေမတင်ဘူးတဲ့အဲ့လောက်ကိုအရေးစင်းတွေကတင်နေတာခက်တာလေးဆိုကြည့်အောင်ရွှေရောင်အစင်းမြူကင်းစင်ကြယ်သာရေဝင်းဖန်နုညလှတယ်နီညိုဖြူဝင်းဝခင်းပေါ်ကျွယ် လူသင်္ကန်းရှစ်ခန်းအကျိုးတွယ်ရွှေရောင်အစင်းမြူကင်းစင်ကြယ်သာရေဝင်းဖန်နူညံ့လှတယ်နီညိုဖြူဝင်းဝခင်းပေါ်ကျွယ် လူသင်္ကန်းရှိခံအကျိုးတွေသင်္ကန်းလူရတဲ့အကျိုးဘယ်နှမျိုးလဲနောက်တစ်ခေါက်ထပ်ဆိုမယ်ရွှေရောင်အစင်းမြူကင်းစင်ကြယ်တာရေဝင်းဖန်နုညံ့လှတယ် နီညိုဖြူဝင်းဝခင်းပေါ်ကျွယ်လူသင်္ကန်းရှိခန်းအကျိုးတွေဒါဘုန်းကြီးတို့ယောဂီများသင်္ကန်းလှူရတဲ့အကျိုးအလှူရတဲ့အကျိုးလဲဒီမိမိရဲ့သင်္ကန်းလှူဒန်းထားတဲ့ပုဂ္ဂိုလ်ရဲ့အရေးအချင်းအားရွှေစင်းတဲ့သို့ဝါဝင်တယ် နောက်ပြီးတော့အဲ့ဒီသိသိတဲ့ပုဂ္ဂိုလ်မှာမြူမုံနေဖုံမုံနေအိန္ဒိယပြင်လဲတွေကင်းစင်နေသူ့ရဲ့အသားရည်ဟာလည်းပဲဝင်းပြီးတော့နေတယ်စင်ကြယ်နေတယ်နောက်ပြီးတော့သူ့ရဲ့အသားရည်ကိုထိတွေ့ကြည့်မယ်ဆိုရင်လည်းပင်နုညံ့ပြီးတော့အတွေ့အထိအကောင်းနေနောက်အဝတ်အခြေအနေအချင်းလည်းပင်အယောင်အစင်းမျိုးစုံနေတဲ့အယောင်မျိုးတဲ့အယောင်ဖြူတဲ့အယောင်ဝင်းတဲ့အယောင် အဲလိုအယောင်စင်းနေရှိတဲ့အဝတ်ထည်တွေလည်းပဲနေသလားပေါ်များသလားအများကြီးပေါ်များတယ်အဲ့ဒါဘာကြောင့်လဲဆိုရင်ဒီသင်္ကန်းလှူဒန်းရတဲ့အကျိုးတဲ့ဘာလှူဒန်းရတဲ့အကျိုးလဲဒီသင်္ကန်းလှူဒန်းရတဲ့အကျိုးဘုန်းကြီးတို့ယောဂီများဒီသင်္ကန်းလှူဒန်းရတဲ့အကျိုးတွေကိုဒီမှာမြတ်စွာဘုရားအမျိုးမျိုးဟောထားတာရှိတယ်အမျိုးသားများဆိုရင်လည်းပဲပုရိသနာဣတိမယပတ္တစီဝရေနာတိတဲ့ တကိုးဖြင့်ပြီးတဲ့အခါနဲ့အဝတ်တင်ကန်းတွေအကုန်လုံးယဟန်တို့ရဲ့အသုံးဆောင်ပစ္စည်းတွေရတယ်တဲ့အိဟိဘိက္ခုလို့ခေါ်လိုက်တာ ਨੇ သင်္ကန်းလူတန်းထားတဲ့ပုဂ္ဂိုလ်ဟာယဟန်တာဖြစ်နိုင်တဲ့အခွင့်အရေးရှိတယ်ယဟန်ဖြစ်မယ်ဆိုရင်တောင်မှသင်္ကန်းမလူဘူးရင်အဲ့ဒီသင်္ကန်းကိုလိုက်ပြီးရအောင်ရှာရတယ်သင်္ကန်းလူဘူးတဲ့ပုဂ္ဂိုလ်ဆိုရင်မြတ်စွာဘုရားကညာလက်တော်ဆန့်တန်းပြီးတော့ အေဟိဒိက္ခုဒီကိုလာလေလို့ခေါ်လိုက်တာနဲ့တပြိုင်တည်းတည်းအဲဒီမှာသင်္ကန်းတပိတ်ပြိခရာတွေအကုန်လုံးအတုံးဆောင်ပစ္စည်းတွေအစုံနဲ့ရဟဖြစ်နေအားလုံးရရှိသွားအမျိုးသားအမျိုးသမီးများကြတော့ဒီသင်္ကန်းတူတန်းထားတဲ့ပုဂ္ဂိုလ်ကြီးဟာမဟာလတ္တရှိဝရဒါနမဟာလတ္တပတရဏမတ္တိနမတ္တကံပဘောတိရသော်ဗျာလက်ထက်မှာမဟာလတ္တတန်းစာကြီးကိုဝတ်ဆင်နိုင်တဲ့အမျိုးသမီးဟာ၃ဦးပဲရှိတဲ့ အဲ့ဒီသုံးဦးဟာဒီမဟာလတ္တတန်းစာကိုဝတ်ဆင်နိုင်တဲ့အဝတ်တဲ့သုံးဦးပဲရှိတယ်တဲ့တထေသမီးတဦးရဲ့နောက်ပြီးတော့ဝိသခာရဲ့နောက်မန္လိကသုံးဦးပဲရှိတယ်အဲ့ဒီပုဂ္ဂိုလ်ကြီးဟာမြတ်စွာဘုရားနဲ့တကွသံဃာတော်များကိုသင်္ကန်းလှူဒန်းခဲ့ဘူးတဲ့အတွက်ကြောင့်တဲ့အင်မတန်မှအဖို့များစွာ ထိုက်တန်တဲ့မဟာလတ္တတန်းစာကြီးကိုဝတ်ဆင်ရခြင်းဆိုတဲ့အကျိုးတရားတွေဒီကျိုးတရားတွေရတယ် ဘုန်းကြီးတို့ဟိုမြတ်စွာဘုရားလက်ထက်ကအမျိုးသားများဆိုရင်ကြည့်ပေါ့သင်္ကန်းမလှူဘူးလို့ဗာဟိယဆိုတဲ့ပုဂ္ဂိုလ်ကြည့်လေသင်္ကန်းမလှူဘူးလို့သူဟာယဟန္တာဖြစ်နေပြီမြတ်စွာဘုရားရဲ့တရားတော်ကိုနာကြားနှလုံးသွင်းပြီးယဟန္တာဖြစ်နေပြီယဟန္တာဖြစ်နေတဲ့အခါတပည့်တော်ယဟန်ပြုခွင့်ပေးပါဆိုမြတ်စွာဘုရားကအေဟိဘေကုမခွန်နိုင်အဲကြောင့်လေသူသင်္ကန်းမလှူဘူးကဲလို့အဲ့တော့သင်္ကန်းယဟန်ပြုခြင်းနဲ့ဆိုရင်သင်္ကန်းသွားရှာဆိုတော့ သင်္ကန်းသွားရှာဆိုတော့ဘုန်းကြီးတို့ဘယ်သွားရှာမလဲအမိုက်ပုံသွားရှာဘယ်ကိုသွားရှာတာအမိုက်ပုံသွားရှာရတာအဝတ်စုပ်တွေလိုက်ကောက်ရတာအဝတ်စုပ်တွေကောက်ပြီးတော့မှဒီသင်္ကန်းချုပ်ရမှာစပ်ပြီးတော့အဲလိုချုပ်လို့သင်္ကန်းဖြစ်တော့တဲ့အချိန်ရောက်တော့မှသူပြန်ပြူရတော့မှာအဲတော့အမိုက်ပုံသွားရှာတဲ့အချိန်မှာရန်သူဖြစ်တဲ့ဘဒုမကတခါလဲနွားမရောင်ဆောင်ပြီးပြတ်လိုက်လို့အဲ့ဒီအမိုက်ပုံပေးမှာပဲတခါလဲ သိဆုံးသွားတာပြိနိဗ္ဗာန်ဆံသွားတာယဟန်လူဘဝကြီးနဲ့ပြိနိဗ္ဗာန်ဆံသွားတာယဟန်မဖြစ်လည်းရရှာဘူးသင်ကလူဘိုးလို့လားမလူဘိုးလို့လားဒါကြောင့်မို့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီသင်ကလူတဲ့ကလားမလူတဲ့ဘူးလားအမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်လူတဲ့နေတကယ်ကိုလူတဲ့နေမိမိတို့ကအခုသာသနာတော်ဘောင်ဝင်ရောက်ပြီးတော့ယဟန်ဘဝနဲ့မနေနိုင်ဘူး ယဟန်ဘဝနဲ့နေနိုင်တဲ့ပုဂ္ဂိုလ်တွေဟာဒီသင်္ကန်းလေးဝှယုံပြီးတော့သာသနာတော်မှာမြတ်စွာဘုရားရှင်ရဲ့အဆုံးအမဖြစ်တဲ့သီလအကျင့်၊သမာဓိအကျင့်၊ပညာအကျင့်တွေကျင့်ကြံပွားများအားထုတ်နိုင်ပါစေဆိုတဲ့ရည်ရွယ်ချက်ထားပြီးတော့သင်္ကန်းလှူဒန်းအဲလိုလှူဒန်းလိုက်လို့ရှိရင်ဒီသင်္ကန်းလှူဒန်းရတဲ့အကျိုးတွေဟာဆူတောင်းနေဖို့လိုသေးရလားမလိုဘူးညာဟောလို့ဝါဆိုချိန်မှာဝါဆိုချိန်ရောက်တိုင်းရောက်တိုင်း အမြဲတမ်းဝတ်ထားပြီးတော့လှူမယ်ဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်များကိုသောတာပန်နတတိတာတဲ့သောတာပန်နဲ့အလားတူတဲ့အကျိုးရတယ်လေ။ဘာနဲ့အလားတူတဲ့အကျိုးလဲ။ဒီလိုဆိုရင်ဘုန်းကြီးတို့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာအပယ်၄ပါးလွတ်သလားမလွတ်ဘူးလား။သောတာပန်ဖြစ်အောင်ဆိုရင်ဒီတတိပဋ္ဌာန်ဝိပဿနာတရားတွေကိုစက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းအချိန်တိုင်း အဆက်မပြတ်ကြိုးစားပြီးတော့အာမထုတ်ရဘူးလားအာထုတ်လို့ယောဂီပုဂ္ဂိုလ်ဟာတတိအားတွေတမာရီအားတွေကောင်းလို့ရုပ်တဘောနံတဘောအဖြစ်ပြက်သဘောတွေဉာဏ်ထဲမှာထင်ပြီးတော့ဒီဉာဏ်နေပေါ့အစဉ်စဉ်အနိစ္စဒုက္ခအနတ္တဒီဉာဏ်နေအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်ကတော့ဖြင့်နောက်ဆုံးဝိပဿနာဉာဏ်အားဖြင့်ရင့်ကျက်ပြည့်စုံပြီဆိုရင်အရိယာမဉ္ဇဉ်ပူဉ္ဇဉ်ဖြင့်တောတာပံမဖြစ်နိုင်ဘူးလား အဲ့လိုရှင်းပြန်အားထုတ်လို့သောတာပန်ဖြစ်ပြီဆိုရင်အပေ၄ပါးမလွတ်ဘူးလားအခုဒီကနေ့ဒီသင်္ကန်းကိုအငြိတံဝတ်ထားပြီးတော့လှူနေတဲ့ပုဂ္ဂိုလ်များမှလည်းပဲအဲ့ဒီသောတာပန်တယောက်ကဲ့သို့အပေ၄ပါးမလွတ်ပေဘူးလားယဘုန်းကြီးတို့တဥပါရိတေတာဆိုတဲ့သုတ္တရီတစ်ခုရှိတယ်ဒီမုဒ္ဒရာအခါကထာမှာယေတံပန္နာကုဒနာတိနိပရဏာနိ ေသသီလနိဧကံတလကပတ္တံဧကံဘေကိကံပတ္တံဧကံဝတ္တဝါတိကံဧကပောက္ကရဏိဧကောအာဝါသောဧဝရူပာနိနိဗ္ဗဒပုံညာနိအဓိတေတံပိကတိနိဗ္ဗဒသောတာပန္နာတရိတာနေဝတာနိကုလာမိဒီလိုဟောကြားထားတယ်ရေတံပန္နာကုလာနံအကျင်မျိုးကောင်းသာအမျိုးကောင်းသမီးတို့အား ဒီနေ့တရဏနေတရဏဂုံသုံးပါးတို့ဒီ၎င်းတရဏဂုံတည်နေတဲ့ပုဂ္ဂိုလ်တဲ့အတွေ့ဒီပါလွတ်ကြတယ်။ဘာတည်တဲ့ပုဂ္ဂိုလ်လဲ။ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိဗုဒ္ဓံမြတ်စွာဘုရားကိုတရဏံကိုးကွယ်ရာဟူ၏ကိစ္ဆာမိစိကပံ၏ဓမ္မံမြတ်စွာဘုရားရှင်ဟောကြားတော်မူတဲ့တရားတော်ကိုတရဏံကိုးကွယ်ရာဟူ၏ကိစ္ဆာမိစိကပံ၏ တန်ခါမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့တတိတတန်ခါတော်ရှင်မြတ်ကိုတရဏကိုယ်ွယ်ရာဟူ၍ကိစ္ဆာမိစိကပ်ပါ၏ဘုရားတရားတန်ခါယရဏသုံးပါးကိုတတိတော်အမြဲစိကပ်ပါသည်ဖြာလို့ဒီယရဏသုံးပါးကိုအမြဲစိကပ်နေတဲ့ပုဂ္ဂိုလ်ဟာပဲလေးပါးကင်းတဲ့တိနိကရဏာနိသုံးပါးသောတရဏဂုံတို့သည်၎င်းယစ္စသီလာနိငါးပါးသီလာတို့သည်၎င်း၅ပါးသီလမြဲတဲ့ပုဂ္ဂိုလ် ပါမြဲတဲ့ပုဂ္ဂိုလ်လေနာမသီလမြဲပြီဆိုရင်သူတည်တာချင်းမှလည်းရှောင်ခြင်းနဲ့ဒုသာကိုခြင်းမှလည်းရှောင်ခြင်းနဲ့ဒုသာအင်အားတွေမှားခြင်းမှလည်းရှောင်ခြင်းနဲ့မဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှလည်းရှောင်ခြင်းနဲ့မူရဲ့မေလျောစေတတ်တဲ့အရေးသေးစားမူရဲ့စေဝါသုံးဆွဲခြင်းမှရှောင်ခြင်းနဲ့ဒီငါးပါးသီလမြဲသွားပြီဆိုရင်လည်းဒီအပင်လေးပါမလွတ်ဘူးလား ဒါရင်လားဆိုတော့ဧကံပလာကပတ္တံတထသောစိရိတံဆွမ်းကို၎င်းဘုန်းကြီးတို့စိရိတံဆွမ်းသတင်းဝါနဲ့ကျွတ်တဲ့အခါဒီချိန်ခါကာလမျိုးမှာများသောအားဖြင့်စိရိတံဆွမ်းနေလူတန်းကြတာရှိတယ်ဘုန်းကြီးတို့နေတွေမှာစိရိတံဆွမ်းဆိုတာလေးရှိတယ်စိရိတံဆွမ်းဆိုတော့ကိုမဲကြမဲလေးနိုင်ရတာလေ မဲလိတ်ကလေးနှိုက်တဲ့အခါမှာတခါတရံမှာဆရာတော်ကြီးတွေကြာရင်ကြာတယ်တခါတရံဥပဇင်းလေးတွေကြာရင်ကြာတယ်တခါတရံကိုရင်လေးကြာရင်ကြာတယ်အဲလိုကြာတဲ့သံဃာကိုမိမိပြင့်သွားပြီးဆွမ်းညာဆက်ကလူတန်းနာကိုစည်တံဆွမ်းတယ်သံဃာကိုကိုကြိုက်တဲ့သံဃာရွေးသလားမရွေးဘူးလားမရွေးရဘူးဒီတိုင်းနဲ့ကြတဲ့သံဃာဘုန်းကြီးတို့ဟိုမှာမဟာဒုတ်တို့ဘာတို့ကြည့်လေဒါတွေနားထောင်ဖို့မှာပါ မာဒုတ်တို့ဆိုရင်အဲ့မှာသိရတာဆွမ်းပြီတို့မှတခါလဲဆင်းရဲလားဆိုပြီးတော့ဟိုကပုဂ္ဂိုလ်တွေကသူ့ကြတဲ့သံဃာကိုတခြားပုဂ္ဂိုလ်ပေးလိုက်တဲ့အခါဒီကမှမရကြအောင်မရတဲ့အခါကျတော့မှမြတ်စွာဘုရားပဲကြံတော့ရင်သင်္ကန်းကောင်းရင်တော့ရမှာပဲဆိုတော့မြတ်စွာဘုရားသွားလျှောက်တော့မြတ်စွာဘုရားသူ့ကိုသပိတ်ပေးလိုက်တာလေအဲဒီမှာသပိတ်ပေးလိုက်တာတကယ်ကိုအမြတ်ဆုံးဖြစ်တဲ့ယဟန်ဘုရားရှင်ကိုရောမြတ်ကြီးကိုသူရလိုက်တာအဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများစည်းရန်ဆွမ်းကို နှစ်သိပြေးတာမဲချပြီးတော့ပြေးတာဆွမ်းနေတထဆွမ်းလေးဒီဆွမ်းလေးတွေလှူဒန်းလှူဒန်းနေမယ်အမြဲတမ်းဝတ်ထားပြီးလှူမယ်ဆိုရင်လည်းပဲဒီပုဂ္ဂိုလ်ပင်လေးပါမလွတ်ဘူးလားဗျာဒါရင်လားဆိုတော့ဤကံပေကိကံဗတ္တံနဲ့15ရဲ့တစ်ချိန်ဆွမ်းတယ်ဒါကဘက်ကလာစုဘက်က15ရဲ့တစ်ချိန်15ရဲ့တစ်ချိန်လာပြည့်လာွယ်ပေါ့ဗျာလာပြည့်နေလဲဆုံးကတ်တယ်လာွယ်နေလဲဆုံးကတ်တယ်အဲ့လိုဆုံးတယ်အဲ့လို သူ့ရဲ့လမ်းကြီးလမ်းကွယ်ကိုအမြဲတမ်းဆုံးကန့်နေတာအဲဒီပုဂ္ဂိုလ်ကြီးလေးပဲဝဋ္ထာပိလူတန်းနေတဲ့အတွက်ကြောင့်မို့ကုသိုလ်စိတ်တွေအမြဲတမ်းဖြစ်နေလို့အပယ်လေးကအပယ်လေးပါးကမလွတ်နိုင်ဘူးလားလွတ်နိုင်တယ်ဘုန်းကြီးတို့ကုရှင်မင်းဝန်သာသနာရိပ်တာမှာအချို့ပုဂ္ဂိုလ်ကလမ်းစဉ်တစ်ချက်သွန်းတစ်ချက်သွန်းလမ်းစဉ်ကိုသတ်မှတ်ပြီးလူတန်းတဲ့ပုဂ္ဂိုလ်ရှိတယ်ဒါဒီကနေ့ယောဂီသူတော်စင်တွေဆိုရင်မနေ့ကဆိုရင်ဒါလမ်းစဉ်တူတဲ့အလှရှင်ရဲ့ဆွမ်း နေစွမ်းဆိုရင်လည်းပဲအပတ်စဉ်လူတန်းနဲ့လူရှင်ရဲ့စွမ်းဒါတပတ်တစ်ချိန်တပတ်တစ်ချိန်သူကတော့အပတ်စဉ်ကိုလူတန်းသွားတာသူ့မှာအများလားဒါနှစ်နှစ်ကျော်သွားပြီအဲလိုအပတ်စဉ်လူတန်းသွားတာနေ့စဉ်နေ့စဉ်အခုက15ရက်တစ်ချိန်နေ့15ရက်တစ်ချိန်လူတန်းမယ်ဆိုရင်တစ်လကိုဘယ်နှချိန်ကြာလဲနှစ်ချိန်နဲ့အဲဒီမှာ15ရက်တစ်ချိန်15ရက်တစ်ချိန်လူတန်းမယ်ဆိုရင်လည်းပဲအဲဒီမှာအပင်လေးပါလွတ်တယ်တဲ့ဧကံဝတ္တဝါတိကံတဲ့ တထေသောဝါစုသင်္ကန်းတဲ့နှစ်စဉ်နှစ်စဉ်ဝါစုတင်ရောက်တိုင်းဝါစုသင်္ကန်းဝါစုသင်္ကန်းဝါစုသင်္ကန်းအဲလိုအမြဲမပြတ်ဝတ်ထားပြီးလူတန်းမယ်ဆိုရင်လည်းပဲအပေလေးပါမလွတ်နိုင်ဘူးလားညာနောက်ဧကပောက္ခဏီတဲ့ရေတွင်ရေကန်ရေအိုးစဉ်ရေတွင်လူတန်းမယ်ရေကန်လူတန်းမယ်သောက်ရည်အိုးစဉ်လူတန်းမယ် အဲ့ဒီပုဂ္ဂိုလ်ဟာသာဝရကုသိုလ်တွေပဲအမြဲတမ်းကုသိုလ်တွေဖြစ်နေတာဒါကြောင့်အမြဲတမ်းကုသိုလ်တွေဖြစ်နေတဲ့အတွက်ကြောင့်အပင်၄ပါးကလွတ်တယ်တဲ့ဧကပောခရဏီနောက်တစ်ခါဧကောအာဝါတောတဲ့အာဝါတောဆိုတာကအယိတ်အာဝါဒဖြစ်တဲ့ကြောင်းနေကြောင်းနေဇယတ်တိဘုန်းကြီးတို့ယောဂီများတိမ်ကြောင်းနေစသည်ပေါ့ကြောင်းဆိုရင်ဘာကြောင်းပဲဖြစ်ဖြစ်ပေါ့တိမ်ကြောင်းပဲဖြစ်ဖြစ် တန်ခါနေတဲ့ကြောင်းပဲဖြစ်ဖြစ်ဆရာသမားနေဖို့ရကြောင်းပဲဖြစ်ဖြစ်နေတော့ပြီးတော့ဇေယပဲဖြစ်ဖြစ်တစောင်းပဲဖြစ်ဖြစ်လှူအဲဒီလိုအရေးအဝါဒအဲဒီလိုလှူဒန်းနေဆိုရင်လည်းဒါအမြဲထာဝရကုသိုလ်ဖြစ်တဲ့တွင်တဲ့အဲဒီပုဂ္ဂိုလ်ဟာအမြဲတမ်းကုသိုလ်စိတ်တွေဖြစ်နေတဲ့အတွက်ကြောင့်အပင်လေးပါးကလွတ်တယ်တဲ့ဒါကြောင့်ဧဝရူပါနိဤသို့သဘောရှိကုန်သော နိဗ္ဗာန်ပုံညာနိထာဝရကုသိုလ်တို့သည်အထိတန်တိရှိကုန်၏ဒေတာထိုကုသိုလ်ရှင်အပေါင်းတို့အားဂတိနိဗ္ဗာန်မြဲသောဂတိရှိကုန်သည်ဖြစ်၍အဲ့ဒီပုဂ္ဂိုလ်ကြီးဂတိမြဲတယ်ဒီလူရှင်နေနံပါတ်1ကတရဏဂုံတည်တဲ့ပုဂ္ဂိုလ်နံပါတ်2ကငါးပါးတိနာမြဲတဲ့ပုဂ္ဂိုလ်နံပါတ်3က ဆင်းရဲတာဆွမ်းလူတန်းတဲ့ပုဂ္ဂိုလ်နံပါတ်၄က15ရဲ့ဆွမ်းလူတန်းတဲ့ပုဂ္ဂိုလ်နံပါတ်5ကဝါကိုသင်္ကန်းလူတန်းတဲ့ပုဂ္ဂိုလ်နံပါတ်6ကရေတွင်ရေကန်ရေဦးစဉ်လူတန်းတဲ့ပုဂ္ဂိုလ်နံပါတ်9ကကြောင်းကံအကုန်လူတန်းတဲ့ပုဂ္ဂိုလ်ဇေယတဆောင်အကုန်လူတန်းတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ရာထာဝရကုသိုလ်ရှင်တွေဖြစ်တယ်ဒါကြောင့်အဲဒီပုဂ္ဂိုလ်ဟာဂတိနေပါတာမြဲသောဂတိရှိသည်ဖြစ်၍ ဓာနိကုလနေထိုအမျိုးကောင်းသာအမျိုးကောင်းသမီးတို့သည်သောတာပန္နသတိတာနေဝသောတာပန်နှင့်အလားတူသောအကျိုးရရှိကြပါပေကုန်၏ဣတိဤသို့အဝေါစာကောင်းစွာမသွေဟောကြားတော်မူခဲ့ပါသည်တည်းဒီဆောင်ပုံလေးကိုဘုန်းကြီးတို့သင်္ကန်းလူတွေအကျိုးလေးပေါ့လေဒါပေမဲ့ ဒါကတော့သင်္ကန်းအကျိုးတွေမဟုတ်ဘူးအကျိုး9မျိုးပေါ့ဒီမှာတရဏဂုံမြဲတဲ့ပုဂ္ဂိုလ်လေးသောတာပန်ငယ်သူပေနိဗ္ဗာန်လွတ်နိုင်တယ်။ဘာဝပီလာမြဲတဲ့ပုဂ္ဂိုလ်လေးပဲသောတာပန်တယောက်ကဲ့သို့ပေနိဗ္ဗာန်လွတ်နိုင်တယ်။သောတာပန်ဖြစ်ပြီလို့ပြောတာမဟုတ်ဘူးနော်။ယောဂီတို့ကိုယ့်ကိုယ်အကောက်တွေအယူတွေလွဲမသွားနဲ့နော်။တချို့ကတခါနဲ့တရဏဂုံတည်တာနဲ့သောတာပန်ဖြစ်ပြီလို့ကိုယ်စိတ်တွေစွဲပြီးဖြစ်သွားမယ်။မဟုတ်ဘူးသောတာပန်ဖြစ်ပြီပြောတာမဟုတ်ဘူး။သောတာပန်မှာအပေလေးပါးကင်းတယ်လို့ သောတပန်တယောက်ကဲ့သို့ဒီပုဂ္ဂိုလ်ဟာဒီပရဏဂုံမြဲနေပြီဆိုရင်ဒီပုဂ္ဂိုလ်ကုသိုလ်စိတ်မြဲသလားမမြဲဘူးလားကဲအဲ့လိုကုသိုလ်စိတ်မြဲနေပြီဆိုမှတော့ဒီပုဂ္ဂိုလ်အပေကအပေလေးပါမလွတ်နိုင်ဘူးလားဒီဒါကြောင့်မို့အသောတပန်နဲ့အလားတူတဲ့အကျိုးကိုရတယ်ဒါကိုပြောတာကဲဒါလေးကိုဘုန်းကြီးတို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကဆောင်းဘုတ်လင်္ကာလေးပေးထားတယ်ဒါလေးမှတ်သားကြည့်အောင်ဣတရဏငါသီလ မေချသရေတံသိတရဏငါပီလမေချသရေတံသင်္ဃာယေသွံဝါပင်ကံလူတံတောက်ရီကံသင်္ဃာယေသွံ ဝါသင်္ကန်းလူဒံတောက်ရီကံကျောင်းလူတဝနိဗ္ဗာဒဘုံညရှိသူမှန်ကျောင်းလူတဝနိဗ္ဗာဒဘုံညရှိသူမှန် သောတာလိုပဲဂတိမြဲသူလည်းပေမပြန်သောတာလိုပဲဂတိမြဲသူလည်းပေမပြန်တိတရဏငါတိလမေချစေတံ ဒီလူတွေလူသွားမယ်တရဏဂုံမြဲသွားမယ်ငါးပါးသီလတွေမြဲနေမယ်ဈေးရမဲတွေလူရမယ်ဆိုရင်ဒီပုဂ္ဂိုလ်ဟာအပေလေးပါးလွတ်တယ်။ဒါကြောင့်ဒီတရဏငါသီလမဲချစရေတံသံဃာရေသွမ်းဝါပင်ကံလူရန်တောက်ရီကံ ခေါ်15ရက်15ရက်ချိန်15ရက်တစ်ချိန်အငြိတဝတ်ထားပြီးတော့လူတန်းနေတယ်လခင်လခင်တလားတစ်ချိန်တလားတစ်ချိန်အငြိတဝတ်ထားပြီးလူတန်းနေတယ်သို့မဟုတ်ဝါစုသင်္ကန်းနေဝါစုသင်္ကန်းနေနှစ်စဉ်နှစ်စဉ်ဝတ်ထားပြီးလူတန်းနေတယ်နောက်ပြီးတော့တောက်ရီကံတောက်ရီထွင်းတောက်ရီအိုးစင်ဒါလေးတွေကိုမိမိဝတ်ထားပြီးတော့လူတန်းနေတယ်အဲဒီပုဂ္ဂိုလ်ဟာကုသိုလ်စိတ်တွေမြဲနေတဲ့အတွက်အပင်မလွတ်နိုင်ဘူးလားဗျာဒါကြောင့် စင်္ဃရေစွမ်းဝါသင်္ကံလူဒန်းတောက်ရီကံကျောင်းလူတဝမိပတ္တပုံညာရှိသူမှန်ဟောကျောင်းသူတဲ့ပုဂ္ဂိုလ်လည်းပဲသာဝရကုသိုလ်ပဲသင်္ချောင်းကြီးလူတန်းရင်လည်းသာဝရကုသိုလ်ပဲ ယောဂီကြောင်းဆောင်လေးတွေလူတန်းတယ်ဆိုတာလဲသာဝရကုသိုလ်ပဲဇယတ်တွေလူတန်းတယ်ဆိုတာလဲသာဝရကုသိုလ်ပဲတကောင်းတွေစောင်းတန်းတွေလူတန်းတယ်ဆိုတာလည်းပဲသာဝရကုသိုလ်ပဲအဲဒီသာဝရကုသိုလ်ကအမြဲတမ်းကုသိုလ်စိတ်တွေဖြစ်နေတဲ့အတွက်အပင်မလွတ်နိုင်ဘူးလားဒါကြောင့်ကြောင်းလူတဝနိဗ္ဗာန်ပုံညာရှိသူမှန်သောတာလိုပဲကတိမြဲ သူလည်းပယ်မပြန်သောတာလိုပဲဂတိမြဲသူလည်းပယ်မပြန်ဒီတော့ဘုန်းကြီးတို့ယောဂီများဒီဝါစုသင်္ကန်းသင်္ကန်းချင်းရောက်လာလို့အဲဝါစုချင်းရောက်လာလို့တန်ဃာတော်ရှင်မြတ်တွေဝါဘင်းချိန်ခါကာလမှာမိမိလူတန်းနဲ့သင်္ကန်းလေးဝတ်ယုံလို့ပရိယတ်တိဆိုတဲ့ဇာပိပရိယတ်တိတွေ ပို့ချနိုင်ပါစေသင်အားနိုင်ပါစေပฏิပတ်တိဆိုတဲ့တတိပဌဝိပဿနာတရားမိမိတို့ခန္ဓာဉာဏ်ရောက်အသိဉာဏ်တွေပေါက်အောင်ရှင်းချပွားများအထုတ်နိုင်ပါစေဆိုတဲ့အဲဒီလိုစိတ်ထားပြီးတော့တန်ခါတော်အရှင်မြတ်များကိုခုဝါစုချိန်ခါကာလမှာလူတန်းနဲ့သင်္ကန်းကိုဗာသင်္ကန်းလေဟေးဝါစုသင်္ကန်းနေမိမိတို့မလှူလဲရမရှိအောင် ဒီဝါဆိုတင်ကလူတန်းနဲ့အားဖြင့်အခုအကျိုးကြီးအမျိုးမျိုးရပုံလေးကိုကြီးတို့ပြောသွားတယ်။နောက်ဆုံးဒီတင်ကနဲ့လူတန်းနဲ့အားဖြင့်စောစောကသတိနာမထေရောကဲ့သို့နောက်ဆုံးကိလေသာအသောကုန်ခန်းပြီးတော့ယဟန္တာဖြစ်အောင်မဖြစ်နိုင်ဘူးလား။ယဟန္တာဖြစ်အောင်လည်းဖြစ်နိုင်တယ်။တကယ်လို့ဒီမှာမိမိဟာဒီကြင်ကြံပွားများအားထုတ်စေပုဂ္ဂိုလ်တရားအနေအားဖြင့်သို့မဟုတ်မိမိဟာဒီတိပ္ပဏဝိပဿနာတရားတွေမကျင့်ကြံနိုင်သေးဘူးအမထုတ်နိုင်သေးဘူးဆိုရင်တောင် ဒီဝါဆိုသင်္ကန်းကိုအမြဲတမ်းဝတ်ထားပြီးတော့လူတန်းနေမယ်တရဏဂုံမြင်အောင်နေမယ်ငါးပါးသီလစင်ကြအောင်ဆောင်ထိန်နေမယ်စွမ်းနေတဲ့များသူ့ရဲ့တခါရဲ့ဝတ်ကလေးထားပြီးတော့ကုသိုလ်ကြီးပြုနေမယ်ဆိုရင်လည်းအပေကမလွတ်နိုင်ဘူးလားနော်သောတာပန်နဲ့အလားတူတဲ့အကျိုးမရနိုင်ဘူးလားဒါကြောင့်ယေတံပါဏာကုလနာတိနိတရဏာနိ ယစ္စသီလာနိဧကံတလကပတ္တဧကံပိကိကံပတ္တဧကံဝတ္တဝါတိကံဧကံပုခရဏိဧကောအဝါသောဧဝဟုပမိနိဗ္ဗဒပုံညာနိအာတိတေတံပိကတိနိဗ္ဗဒသောတပန္နာသရိတာနေဝတာနိကုလာနိယေတံပန္နာကုလာနံကျင်မျိုးကောင်းသောအမျိုးကောင်းသမီးတို့အားဒီနိတရဏာနိသုံးမသောတရဏဂုံတို့သည်၎င်း ယေသသီလနိ၅ပါးသီလတို့သည်၎င်းဧကံတလကပတ္တတထသောစေရံသွမ်းသည်၎င်းဧကံပတိကပတ္တဆင်္ဂရဲ့တကြိမ်သွမ်းသည်၎င်းဧကဝတ္တဝါတိကတထေသောဝါကိုသင်္ကန်းသည်၎င်းဧကပောကရဏိရေတွင်ရေခံသည်၎င်းဧကောအာဝသောအိအာဝတာကြောင့်ကံတေဆောင် ဆောင်းတန်အစရှိသောအဆောင်အဦးများကို လူတန်းရရင်ဒီ၎င်းဧဝရူပံဤဤသို့သဘောရှိကုန်သောနိဗ္ဗာန်ပုံညာနိထာဝရကုသိုလ်ပေါင်းတို့သည်အတ္တိတန်တိရှိကြပါ၏ကုန်၏ဒေတံထိုကုသိုလ်ရှင်ပေါင်းတို့အားတတိနိဗ္ဗာန်မြဲသောဂတိရှိကုန်သည်ဖြစ်၍ဒါနိကုလနိထိုမျိုးကောင်းသာမျိုးကောင်းသမိတို့သည်သောတပန္နာတိတာနေဝဟံ သောတာပန်နှင့်အလားတူသောကျိုးကိုရရှိနိုင်ရလေကုန်၏ဟိတိဤသို့အဝေါစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း一满两世家人。